ဒီနေ့တဟန္တကယမများအားလုံးဤတော်ရှင်ရလဲဆရာတော်ဘုရားကြီးရဲ့ဘုံရိကံရိပ်မေတ္တာရိပ်ကိုကုလုံပြီးတော့ဒီနေ့မြတ်တော်ကုသိုလ်လူကိုပေးလူကြတယ်နော်ဒီနေ့သောသူတော်ကောင်းတို့ဘုရားရှင်ဟောတော်မူခဲ့တဲ့တရားတော်ပေါင်းမြောင်များစွာတဲ့ကဣဇ္ဇတန်ယောဂလာရှိတဲ့ မေတ္တာသုတ်မေတ္တာသုတ်ကိုရှေ့ခံပြီးတော့မေတ္တာသုတ်နဲ့ကလျာဏမေတ္တာသုတ်နှစ်ခုကိုရှေ့ပြုပြီးတော့ဟောကြနာကြကြည်ညိုကြမှာဖြစ်ပါထိုတရားတော်မြတ်ကိုဟောမင်ပြီးတော်မူခဲ့ပါသောဘုရားရှင်အာအာယုံယူ၍ဗုဒ္ဓနုတ္တိပွားများကြမယ်အရှင်ဝေငီတမထေမဘုရားရှင်အားပူဇော်သောဂါထာဖြင့်ပူဇော်ပါမယ်အာယုံပြုထားပေးပါ နမောတိမာရဏတနာနမောတိဒိဋ္ဌိသုဒနာနမောတိတန္တိဒုက္ခရာနမောတိတရဏံကရာမာရဏတနာဒေဝဗုဒ္ဓမံကိလေသမံခန္ဓမံမြေစုမံအဘိသင်္ကာရမံဟောစွာသောမင်္ဂအင်ကိုချုပ်ပဲပစ္စည်းတော်မူခဲ့ပါတော်မြတ်စွာဘုရားတေရှင်တော်မြတ်ဘုရားအား မေယမကမငါအင်ကိုချိုးပဲဖြစ်စည်းလို့ကြကုန်သောဘုရားတပည့်တော်တို့သည် နမောရှိကိုရပါတော်သည်မြတ်စွာဘုရားဒိဋ္ဌိဒုရဏသက္ကာယဒိဋ္ဌိတတ္တတာဒိဋ္ဌိဥစေတဒိဋ္ဌိစရှိသော62ပါးသောဒိဋ္ဌိတို့ဟာကျွမ်းမဲ့ပယ်စွန့်၍မိန့်ကြတော်မူခဲ့ပါသောမြတ်စွာဘုရားေရှင်တော်မြတ်ဘုရားအား မယမကံ62ပါးသောဒိဋ္ဌိတို့ကိုပယ်စွန့်လိုကြကုန်သောဘုရားတပည့်တော်တို့သည်နမောရှိကိုကြပါတော်သည်မြတ်စွာဘုရားတန်တိဒုက္ခရာအငိမ့်တနိဗ္ဗာန်ကိုညွန်ပြတော်မူခဲ့ပါသောမြတ်စွာဘုရားတန်တိဒုက္ခရာလောဘဒေါသမောဟစာရှိသောအကုသိုလ်တရားတို့ချုပ်ငင်းရုပ်သိမ်းရာဖြစ်သောနိဗ္ဗာန်ရှမ်းသာကိုညွန်ပြတော်မူခဲ့ပါသောမြတ်စွာဘုရား အေးရှင်တော်မြတ်ဗျာမယမကံလောဘဆိုင်သောအကုသိုလ်တရားတို့ချုပ်ငိမ့်ယုံသိမ့်လို့ကြကုန်သောဘုရားတပည့်တော်တို့သည်နမောချေကိုကြပါတော်သည်မြတ်စွာဘုရားတရဏံကရကိုးကွယ်ရစမတရားတော်ကိုညွန်ပြတော်မူခဲ့ပါတော်မြတ်စွာဘုရားတရဏံကရဘုရားစေဘုရားမံကိုကိုးကွယ်ကြ တရားစစ်တရားမှန်ကိုကိုယ်ွယ်ကြသံဃာစစ်သံဃာမှန်တို့ကိုကိုယ်ွယ်ကြရဲ့လို့ဘိုးကွယ်ရာစစ်မှန်တရားတို့ကိုညွန်ပြတော်မူခဲ့ပါသောမြတ်စွာဘုရားေရှင်တော်မြတ်ဘုရားအားမေယမကံကိုယ်ွယ်ရာစစ်မှန်တရားတို့ကိုလိုလားကြကုန်သောဘုရားတပည့်တော်တို့သည်နမောကာယဝစီမနောရှိလည်းရဲ့အင်းစလေညိုကြလက်ဆုံးမူကား ရှိခိုးဥညွတ်ကြပါတော့သည်မြတ်စွာဘုရားဘေယာဣတိနသစ္စာဝိဇိနာဤသောနှုတ်တံဖော်ထုတ်ပြန်၍ဟောမှန်သောဝစီသစ္စာပဏာမစကားကိုယောဘတရစေပူဇော်ရသောကုသိုလ်စေရနာတရာဆွမ်းအားတို့ကြောင့်အံပင်ပေလူရရနဲ့ပြပြပြမမတွင်ကပိဥသောလုံးစုံလည်းပြက်ကုန်သော ပါဏိသောယနေ့ယေကိုတရားတော်မြတ်ကိုနိုင်မတ်သားလည်းရှိကြကုန်သောတရားဓမ္မများနဲ့ရက်ွက်သူရက်ွက်သားများမြို့နယ်သူမြို့နယ်သားများပြည်နယ်သူပြည်နယ်သားများတိုင်းသူတိုင်းသားများပြည်နိုင်ငံသူနိုင်ငံသားများကဘာသူကဘာသားများနဲ့တကာဝ32ဘုံကျင်လဲကြကုန်သောတတ္တဝမန္တမန္တန္တတို့သည်သဗ္ဗအန္တရာယောလုံးစုံသောဘိဗ္ဗအန္တရာယံဆိုမန္တမြတ်တို့သည် ဝိနာသတုပိဉ္စဘဲတွင်ရေမတင်တကဲ့သို့ကင်းစင်တွင်ပြောင်းနေကြပါစေကုန်သတည်းလောကမင်္ဂလာနီကောင်းကျိုးချမ်းသာမင်္ဂလာပေါင်းတို့သည်ဘဝတုယနေ့ကစားနိဗ္ဗာန်ရောက်သည့်ကာလအတိုင်းအောင်စိတ်ရွှင်လန်း၍ကြံကြံမာမာချမ်းချမ်းသာသာရှိနိုင်ကြပါစေကုန်သတည်း ကောင်းမှုမြတ်တို့ကောင်းအောင်ကြိုး၍ကောင်းကျိုးကိုနဲ့တည်ကြပါစေအာလုံးအရိယာဘုံမြတ်တာစွာထိုင်တရားဟောကြတရားနာယူကြဒီနေ့ညနေတိုင်းညနေတိုင်းနေ့ဦးအကျိုးတရားဟောလာခဲ့တာပဲနေ့ရက်မြောက်6ရက်မြောက်เนาะ ဘယင်တို့2021ခုမှ2022ခုသို့ကူမြောက်တဲ့နှစ်ဦးအကျိုးအာနဲ့စတဲ့နှစ်တရားကုသိုလ်နဲ့စတဲ့နှစ်ဟုတ်လားဘယင်တို့အလုံးအလုံးသောတရားဓမ္မများရဲ့မိမိတို့ရရှိထားသော ဘဝကလေးကိုဘာနဲ့စတယ်ကုသိုလ်နဲ့စတယ်ကုသိုလ်ကောင်းမှုများများပြုဆိုတာကိုကုသိုလ်နဲ့စလာတဲ့ဘဝကုသိုလ်နဲ့ဆုံးနေအောင်ကြိုးစားရမယ်ဟုတ်ကဲ့လားအလုံးအလုံးတရားဓမ္မများကျမ်းကျမ်းမမချမ်းချမ်းသာသာဖြင့်သာသနာ့ကျိုးလောကအကျိုးကိုဉာဏ်ဉာဏ်ဆောင်ရွက်ပြီးတော့ ဘုရားစာရှိသောအရိယာသူတော်ကောင်းတွေသိရတဲ့ဒုက္ခသစ္စာကိုကိုယ်ပိုင်ဉာဏ်ဖြင့်ထိုးထွင်းသိမြင်နိုင်ကြပါစေ။အမေလေးပုံရောက်စေနေတဲ့သမုဒ္ဒယသစ္စာကိုလည်းပယ်ဆွနိုင်ကြပါစေ။မေကသစ္စာဤပွားများလို့និရောဓသစ္စာဆိုတဲ့မြညာပူညာကိုသင်မြန်သောသိညာတို့ရရှိနိုင်ကြပါစေလို့မေတ္တာပမန္တတပို့လုပ်ပြီးတော့ချမ်းသာစွာထိုင်ဒီကနေ့ ကလျာဏမိတ်တသံပတသုတ်နော်အနည်းအားဖြင့်မိတ်တသုတ်လောကမှာဘုရားရှင်ကယဟန်တို့မိတ်ဆွေခေါင်းကိုပေါင်းတင်ကြဘာကိုပေါင်းရမှာတဲ့မိတ်ကောင်းဆွေကောင်းဆိုတာသိအရေးကြီးနော် မိကောင်းဆွေကောင်းကိုပေါင်းသင်ခွင့်ရသောပုဂ္ဂိုလ်တို့သည်ကုသိုလ်ကောင်းမှုကို ပြုရန် အတွက်အစဉ်သက်ဖြစ်သွားပြီနော်မပြုရသေးတဲ့ဒါနကုသိုလ်ကိုပြုလုပ်ဖို့အစဉ်သက်ဖြစ်လာပြီသီလကုသိုလ်ကောင်းမှုတွေကိုလည်းစောင့်ရှောက်ဖို့အစဉ်သက်ဖြစ်လာပြီတဲ့ တရားတွေနာကြားခြင်းတရားတွေကြင်ကြံပွားများအားထုတ်မဲ့ကုသိုလ်တွေကိုလည်းပဲပြုလုပ်ရအစဉ်သင့်ဖြစ်လာလိမ့်မယ်အဲ့ဒါလို့ဆိုတယ်နော်ဘာဖြစ်လို့လဲလို့ဆိုတော့မိမိတို့ပေါင်းသိမ့်လိုက်သောမိတ်ဆွေသည်ဒါနအစသီလလည်းဘာဝနာဆုံးစတဲ့ကုသိုလ်ကောင်းမှုတို့ဖြင့်ပြုလုပ်နေတဲ့ပုဂ္ဂိုလ် ကုသိုလ်အာယုန်တို့ဖြင့်ပျော်မွေ့နေတဲ့ပုဂ္ဂိုလ်ဟုတ်ကဲ့လားဘုရားစာရှိသောအရိယာသူတော်ကောင်းတွေသိတဲ့အသိဉာဏ်လေးဒီကို ရှင်းနှင်ထားတဲ့ပုဂ္ဂိုလ်ထိုပုဂ္ဂိုလ်ဟာဘုရင်တို့တရားဓမ္မများအတွက်ပါတယ်လေမိတ်ကောင်းဆွေကောင်းနော်ဘာဖြစ်လို့လဲလို့ဆိုထိုမိတ်ဆွေသည်မိမိတို့တဲ့တီလလည်းတာတယ်တမာတိလည်း တာတယ်ပညာလဲတာရကိုပေါင်းမဲ့ပုဂ္ဂိုလ်ကလေကိုလောက်သီလမရှိတဲ့ပုဂ္ဂိုလ်ကို မပေါင်းနဲ့ကိုလိုသမာဓိမရှိတဲ့ပုဂ္ဂိုလ်ကို အဖော်မလုပ်နဲ့ကိုလိုပညာမရှိတဲ့ပုဂ္ဂိုလ်ကို အဖော်မပြုနဲ့ပေါင်းသိမလုံးနဲ့မိမိတဲ့ကုသိုလ်လာတဲ့ပုဂ္ဂိုလ်ကို ပေါင်းသိနော် ဒီစလုံးကိုနောက်တဲ့သုတ်တန်လေးတကုမှာသဗ္ဗိသုတ်တန်ထဲမှာဗာပြောထားလဲဘုရားကသဗ္ဗေရိဝသမာတိတသဗ္ဗေကုဗေတတန္တဝံတတံတတ္တမမိညာယသေယောတိနဗ္ဗပိယောတို့မိပြန်သူတော်ကောင်းတွေနဲ့ပေါင်းပါဟုတ်ကဲ့လားဒဂရမတွေဘသူနဲ့ပေါင်းသူတော်ကောင်းတွေနဲ့ပေါင်းတဲ့သဗ္ဗေရိဝသူတော်ကောင်းတို့နဲ့သာလင်သမာတိတပေါင်းဖို့ရာဤ ။အာမေသူတော်ကောင်းတို့နဲ့တန်တဝပေါင်းဖော်ခြင်းကိုကုပ္ပိတာပြုရ၏။သူတော်ကောင်းနဲ့ပေါ့သူတော်ကောင်းတို့ရဲ့အဆုံးအမနဲ့ပေါင်းပါ။နော်။အဲ့ဒါလို့သူတော်ကောင်းတို့ရဲ့အဆုံးအမတရားတော်နဲ့ပြင်မြတ်တို့ပြင်ပေါင်းတဲ့ဆက်ဆံကိုရတဲ့ပုဂ္ဂိုလ်တို့သည်ဘယ်တော့မှယုံညံ့ခြင်းမရှိဘူးတဲ့။တေယောဟောတိနဗ္ဗပိယော။နော်။ ယုံဉာဏ်ချင်းဘယ်တော့မှမရှိဘူးတဲ့အမြဲတမ်းမြင့်မြတ်သောစိတ်ဓာတ်ကြီးအမြဲတမ်းဖြစ်လာလိမ့်မယ်အပေါင်းမှန်လို့နော်အပေါင်းမှန်လေနိဗ္ဗာန်စံလို့ပြောတယ်မဟုတ်လားအပေါင်းမှားကအဘယ်ကြအပေါင်းမှားကအဘယ်ကြရတယ်ဥပမာလေးတက်ကိုလှမ်းကြည့်ဘိနော်ဗေမသာရမင်းရဲ့သားတော်ဇန္တတဘသူနဲ့သွားပေါင်းမိတယ် ဆရာဒေဝဒတ်ကိုအချင်းကြီးပြီးတော့ပေါင်းမိနော်ပေါင်းပြီးတော့အဖေလုတ်တဲ့သောတပန်ကြီးကိုတတ်တယ်မဟုတ်လားပိတုကကာရကကံကြီးထိုက်သွားတာအဲ့ဒါဘာမှားလို့တဲ့အပေါင်းမှားလို့နားလည်ပြီနော်ဖယားရှင်နောက်ဆုံးမှသူမှန်မှန်သိပြီဖယားထံချင်းကပ်လာတယ် မြတ်စွာဘုရားကအမညာဗလသုတ်တန်ကြီးကိုရှီလျာနဲ့ဗလသမညာဗလသုတ်တန်ကြီးအလွန်အယတာရှိတဲ့သုတ်တန်ကိုဟောလိုက်ပြီးညာတော်တယ်သူအရိယာမဖြစ်တော့အမှန်ကအဲ့ဒီသုတ်တန်ကိုသူနာယူရလို့ရင်တကယ်အဖေကသာမတတ်ထားဘူးအဲ့ဒီသုတ်တန်အဆုံးမှာသူအနာဂံဖြစ်နိုင်တယ်တဲ့အဲ့တလောက်ထိကိုသရတရားရှိတယ်သူကဇာတတမင်းဟာလေ သို့သောပိတုကာရကံကြီးကြိုက်တဲ့အဖေကိုရရစက်တဲ့တပ်ဖြတ်ထားတဲ့အာကုသို့ကံကြောင့်သူတရားမရတော့ဒီကနေ့တဲ့တိုင်တိုင်းလောကလောဟကုံပြီးငရဲမှာကြနေလေရဲ့နော်သို့တော်မြတ်စွာဘုရားကိုအသက်နဲ့လဲပြီးတော့ရှင်းကပ်ခဲ့တဲ့ဒိဋ္ဌာကြောင့်အဝီစီငရဲကိုတော့မကြရောက်ခဲ့အမှန်သူအဝီစီငရဲကိုရောက် သာသနာမိပြီကုသိုလ်တွေအများကြီးပြုလုပ်တဲ့တွေ့တာတော့တဝက်လောက်သက်သာသွားတဲ့နော်အဲ့ဒါဒါကြောင့်ပါဏဟတောတတ္တပရိကာရတာယဒါနန္တတာသီလသမဥပောဒရာကမ္မဥပောဒရာကမ္မပစ္စဝကတိတံပစ္စဝကတိအဲ့ဒါလို့သတ္တရဝအသက်ကိုတတ်မိပြီကြည်လေးသောကံကြီးထိုက်တာပြီဆိုရင်တဲ့ဘုရားကတော့ ဒါနကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်တွေဥပုသ္တရိသီလစောင့်ထိန်ပါတဲ့သက်တာရဖို့အတွက်မြန်မြန်ပြုလုပ်ပါတော့နော်ပစ္စုပန်ဘဝမှာတော့အရိယာဘဝကိုဘယ်တော့မှမရောက်တော့သို့တော်တန်တရာအတွက်အနှင်းငယ်သက်တာရရလိမ့်မယ်ကုသိုလ်ကကုသခန္ဓာလေးရှိသွားလို့ဒါကြောင့်မြေတိပုဂ္ဂိုလ်မဆိုယဟန်ပဲဖြစ်ဖြစ်လူပဲဖြစ်ဖြစ် မိမိတို့ရရှိထားသောဘဝလက်ကျန်အချိန်ကိုတရားဓမ္မတွေဘာအသိနဲ့နှလုံးသားကိုတွေးကြည့်နေရအာလုံးခြုံပြော့ကုသိုလ်ကုသိုလ်အသိအာသိတဲ့နှလုံးသားကိုကုသိုလ်အသိတို့ဖြင့်တွေးကြည့်ထားသောပုဂ္ဂိုလ်ရဲ့ဘဝသည်အနေလကာလတဲ့အနေလရင်အသေးလတဲ့ဗျာအနေမလရင် အသေးမလှဘူးအနေကောင်းရင် အသေးကောင်းတယ်အနေမြင့်မြတ်ရင်အသေးမြင့်မြတ်တယ်နော်အနေအောက်တန်းကြရင်အသေးအောက်တန်းကြတယ်ဒါကြောင့်ဘသူတွေဘာတွေပြောနေပြောနေဘယ်ပုဂ္ဂိုလ်ဘသူတွေဘာလုပ်လို့မကောင်းမှုအာဟုသွန်နဲ့ပတ်သက်ပြီးတော့ဘာတစ်ခုမှမလုံမိအောင်ကိုကိုကိုစောင့်ချောက်ပါရှင်းရလား ဘုရားကသဗ္ဗပါပတ္တအကရဏံလို့ဆုံးမတယ်မဟုတ်လားမကောင်းတဲ့အကုသိုလ်မှန်တယ်မြတ်ဒီဘာမှမလုပ်နဲ့ကုသလသုဘတံပနာကုသိုလ်ဖြစ်မဲ့အလုပ်တွေကိုအကုန်လုပ်ရှင်းရလားဒါတွေလုပ်ရမယ်ကုသိုလ်ဖြစ်မဲ့အလုပ်တွေကိုအများများ လုပ်တာများများစုတာရိတ်ကာစုတာတန်တရာခရီးထွက်ရတော့မယ်ရှင်းရလား လူဝလူခန္ဓာလူကန်းကဖာပြီးတော့ဘယ်ဘုံဘယ်ဘဝရောက်မယ်ဆိုတာဘယ်သူမှမသိနိုင်ဘူးတရားသိမကိန်းသေးရင်လေတရားအတိတုဉဏ်တို့ကိုမျက်မှောက်ပြုနိုင်အောင်မကြင့်မကြံမအားမတုံမပွားများသေးသမျှကာလပတ်လို့ဘဝဂတိကမမြဲသေးဘူးကောင်းအမျိုးမျိုးပြောင်းရအောင်မယ်လူကောင်းပြောင်းရင်ပြောင်းမယ်နတ်ကောင်းပြောင်းရင်ပြောင်းမယ်တရိษံကောင်းပြိတ္တာကောင်းအတုရကေကောင်းငရဲကောင်းကောင်းအမျိုးမျိုးနေပြောင်းပြီးတော့တည်ခြင်းစုနဲ့တည်ရအောင်မယ် အရိယာမဖြစ်သေးသမျှဟုတ်ကဲ့လားအရိယာသူတော်ကောင်းနေပယ်လေးကို ရောက်ရှိထားသောပုဂ္ဂိုလ်ဒီကြပြန်တော့ဘယ်သောခါမှဒုက္ကတိဘဝကို မရောက်တော့ဘူးဒုက္ကတိဘဝကိုမရောက်တော့ဒုက္ကတိဘဝမှာလည်းပဲဘဝအနည်းငယ်သာကြံတော့အများကြီးတက်တာကြရသွားကြတယ်။အော်တက်တာသွားပြီအနာတက်တာသွားပြီ အသေးသက်သာသွားပြီတရားရှိတဲ့ပုဂ္ဂိုလ်ဟာဒါကြောင့်ဘုရင်တို့တရားဓမ္မတွေကိုဘာလို့ဒီကိုယ်တော်တို့တရားဘာလို့ပြပေးတယ်လဲဘာလို့တရားဟောပေးတယ်လဲတရားဓမ္မတွေသက်သာရာရစေခြင်းနွန်လို့ဟုတ်ကဲ့လားမိလျော်ပေါ်စားပြီးတော့နေမိနေရနေခဲ့တဲ့ဘဝဒီအနည်းလားအများကြီးလားပမာဒပုဂ္ဂိုလ်နဲ့အပမာဒပုဂ္ဂိုလ်ဘယ်ပုဂ္ဂိုလ်များ ပမာဒပုဂ္ဂိုလ်ကများတာဟုတ်တယ်လားပမာဒဆိုတာမေးလျော့ခြင်းကုသိုလ်ကောင်းမှုတွေကိုမေးလျော့ပေါ်စားပြီးနေမိနေတာယီသမီးစီးပွားရေးနိုင်ငံရေးလူမှုရေးတွေနဲ့အရှိန်တွေကုန်ဆုံးပြီးနေမိနေရနေသွားမိသွားသွားတဲ့ပုဂ္ဂိုလ်တို့သည်တန်တရာလန်ခီးသည်ပျော်စရာလားကြောက်စရာလားကြောက်စရာသိကောင်းတယ်ကြောက်စရာသိကောင်းတယ်သို့တော့ သိတတ်တဲ့ပုဂ္ဂိုလ်ကအသိဉာဏ်ရှိတဲ့ပုဂ္ဂိုလ်ကကြောက်တယ်နော်အသိဉာဏ်မရှိတဲ့ပုဂ္ဂိုလ်ကကြောက်ရမှမသိဘူးဗျာကံနဲ့အကျိုးပေးကိုကြာကြာနာနာဂါဂနာနာမသိတဲ့ပုဂ္ဂိုလ်ကကြောက်ရမှမသိအနည်းငယ်ပြောမယ်ကံနဲ့အကျိုးပေးကံတတ္တိဉာဏ်တတ္တိနှစ်ခုရှိတယ်နော်ကံတတ္တိဆိုတာမိမိတို့အကုသိုလ်ကံတတ္တိနဲ့ကုသိုလ်ကံတတ္တိနှစ်ခု လောဘစိတ်ပေါ်နေတယ်ပေါ့ကြမ်းတမ်းတဲ့လောဘစိတ်ဖြစ်နေလောဘစိတ်ဖြစ်နေစက္ကန့်နဲ့စက္ကန့်တိုင်းမှာလောဘစိတ်ဒီမြက်တောင်တစ်ခတ်နော်မြက်တောင်လေးမိတ်ပြီးတဖွင့်မှာစိတ်ပေါင်းဘလောက်ဖြစ်တယ်တဲ့ဂတိတသိမကဖြစ်တယ်ဒါအဘိဓမ္မာစကားဖယားရှင်ညံတော်ဖြင့်သိတာတာကဘိန်းတို့ကမသိနိုင်ဘူးမျက်စိတမိတ်မိတ်မိတ်တဖွင့်လေးမှာ စိတ်ပေါင်းဂတိတသိန်းဖြစ်တယ်တဲ့လောဘစိတ်ပေါင်းဂတိတသိန်းဖြစ်နေမယ်တနည်းအားဖြင့်ဒေါသစိတ်ပေါင်းဂတိတသိန်းဖြစ်သွားမယ်မြတ်တောင်တစ်ခါမှာဒီလက်ဖြောက်တတိတွင်မှာဒီလိုလက်ကလေးကိုတက်ဖြောက်လေးတီးတဲ့အချိန်မှာအာကုဒေါသနေဒေါသစိတ်ဖြစ်နေမယ်ဆိုရင်ဘလောက်ဖြစ်တယ်ကံပေါင်းတသိန်းစိတ်ပေါင်းဂတိတသိန်းဖြစ်သွားအဲ့ဒီဂတိတသိန်းတွေကစိတ်တေခဏတစ်ခုကိုယူလိုက်နော် ဂတိတသိနှစ်ကစိတ်တကဏတစ်ခုသည်တဲ့ဇော9ချိန်ဖြစ်တယ်ဇောဘယ်နှချိန်ဖြစ်တယ်ဇော9ချိန်ဖြစ်တယ်ဒကာဓမ္မတွေဇောဘယ်နှချိန်ဖြစ်တယ်ပထမဇောတတိဒုတိယဇောတတိယသရုဒ္ဓပိစမသတ္တမသတ္တမဇော9ချိန်ဖြစ်တယ်နော်အဲ့ဒီဇော9ချိန်ထဲမှာပထမဇောကိုပထမလို့ခေါ်တယ်ပထမဇောသည် ဒီပစ္စုပန်ဘဝမှာအကျိုးပေးမယ်ဘလောက်မြန်တယ်ဆိုတာနော်ဒီဇောခွနဲ့ကျင်ဖြစ်တဲ့ဒီဂတိလက်ဖြောက်တည်းထဲမှာဂတိတသိန်းတဲ့ကစိတ်တကဏတစ်ခုကဇောခွနဲ့ကျင်ဖြစ်တယ်အဲ့ဒီဇောခွနဲ့ကျင်တို့သည်ဇောခွနဲ့ကျင်ကိုကံလေးမျိုးနဲ့ဖြန့်လိုက်ဒိဋ္ဌဓမ္မဝေရဏိယကံရဲ့ဥပပစ္စဝေရဏိယကံရဲ့အပရံပရိယဝေရဏိယကံရဲ့အဟောတိကံဆိုပြီးတော့ ကံလေးမျိုးနဲ့ဝေဖန်ရဘူးနော်အဲ့တော့ပထမဇောစိတ်ပထမအဆုံးဖြစ်တဲ့စိတ်တတ္တတတ္တိကလေးကိုပထမဇောလို့ခေါ်တယ်ထိုပထမဇောသည်ဒိဋ္ဌဓမ္မဝေဒနိယကမျက်မှောက်ဘဝမှာအကျိုးပေးမယ်နော်ဒေါသဆိုရင်လေမျက်မှောက်မှာမကောင်းကျိုးပေးတတ်ဒါဆိုမျက်မှောက်ဘဝမှာအကျိုးမပေးသေးဘူးလို့ဆိုရင်ကြံရှိတဲ့နောက်ဆုံးဖြစ်တဲ့စိတ်ကိုတတ္တမဇောလို့ခေါ် နော်နောက်ဆုံးဒီပထမဆုံးပထမဆုံးဒုတိယတတ္တသုတ္တပိသမသတ္တမတတ္တမနောက်ဆုံးဖြစ်တဲ့စိတ်ကိုဘာဇောလို့ခေါ်လဲတတ္တမဇောတို့တတ္တမဇောသည် ဥပပစ္စဝေရဏိယကံဖြစ်တယ်နော်ပထမဇောကဒိဋ္ဌဓမ္မဝေရဏိယကံမျက်မှောက်ဝအကျိုးပေးမယ်တတ္တမဇောနောက်ဆုံးမှဖြစ်သွားတဲ့စိတ်နောက်ဆုံးမှဖြစ်ခဲ့တဲ့တတ္တိကံတတ္တိကအကုသိုလ်ကံတတ္တိက ဒုတိယဘဝမှာဥပပစ္စဝေဒနိယကံဖြင့်အကျိုးပေးမှုဒီဘဝမှာသုတိတိကြရင်ဒုတိယဘဝမှာခန္ဓာရမယ်လေဒုတိယဘဝမှာကြီးလေသောအာဟုသောကံကြီးဒေါသကံကြီးအာဟုသောစိတ်နဲ့သုတိတိကြရင်ထိုပုဂ္ဂိုလ်ဒီဒုတိယဘဝမှာငရဲပြီးဆင်းမယ်နော်အဲ့ဒါဟာဥပပစ္စဝေဒနိယကံလို့ခေါ်တယ်နော်ဒါဆိုရင် ဈေတတမဝေဒိယကံလည်းအကျိုးမပေးသေးဘူးဥပပိစ္စဝေဒိယကံလည်းဒုတိယဘဝမှာလည်းအကျိုးမပေးသေးဘူးဆိုရင်အလယ်သော၅ချက်အလယ်သောဘယ်နှချက်ဒုတိယစေတတိယသရုဒ္ဓပိစမသတ္တမအလယ်သော၅ချက်အဲ့ဒီအလယ်သော၅ချက်တို့သည်အပရာပရိယဝေဒနိယကံဖြစ်သွားချာနော် အပရပရိယဝေရဏိယကာမရဟိတောတတ္တောနာမနတ္ထိလို့ဆိုခြင်းကြောင့်အပရပရိယကံဆိုတာတတိယဘဝကနေပြီးတော့နော်ဒုတိယဘဝကနေပြီးတော့ဒီပထမဘဝဒုတိယဘဝတတိယဘဝကနေပဲတန်တရာတစ်ချောက်လုံးတစ်ချောက်လုံးမှာအကြောင်းညီညွတ်တိုင်းညီညွတ်တိုင်းအကျိုးပေးလိမ့်မယ်ဒေါသနော်ကြည့် အကြောင်းညင်ညွတ်တိုင်းမှာအကျိုးပေးမယ်တခါတည်းဒီပစ္စုပန်ဘဝမှာတချို့ချို့ပုံကိုယ်တွေဘာမှအကုသို့မလုပ်ဘူးเนาะငြဲတန်းလို့ကိုကိုကိုကိုစောင့်ချောက်ပြီးနေတာပဲသူတို့ဘာလို့လဲအကုသို့မလုပ်ဘူးကိုကိုလည်းမလုပ်ကိုလည်းမလုပ်ကိုကိုပုံမှန်လေးကိုမိသားစုနဲ့လောက်ကင်စားတော့ပြီးနေတာပဲမမျော်လင့်မဲနဲ့အပြင်က ဒိုင်းနဲ့တနတ်ပြက်လိုက်တယ်တဏှာပဲဒဲတုံလှမ်းပြီးပြက်လိုက်တယ်နော်အပြင်ကနေပြီးလှမ်းနဲ့ဒဲပေါက်လိုက်ဒဲနဲ့တော့၎င်းတဏှာနဲ့ပဲကြည်ကြည်ကြည်တဏှာဖြစ်တော့လက်ကိုကိုပြောလင်းနေတယ်တော့နော်ဓမ္မမဟုတ်ရင်မညှောလိုက်မဲ့အိမ်မနေနဲ့တခိုးတမ်းများရောက်တာချစ်ရှင်းမဲ့ထိုးပြီးတတ်ပြလိုက်ပြီးသွားချတယ်နော်ချစ်ရှင်းတည်သွားချတယ် ဒီဘဝမှာ तू မကောင်းမှုအကုသို့မလုပ်ဘူးနော်သို့တော်လုံလင်ပြီးသောအတိတ်ဘဝပေါင်းမြောင်များစွာတို့ကပြုလုပ်လာခဲ့တဲ့အကုသို့ကံသည်အချိန်နာရီရှိသွားပြီအပါရပရိယဝေရဏိယကံလို့ပြောတယ်အချိန်နာရီရှိတဲ့နေမှာချက်ချင်းပဲဒါနဲ့ထိုးလို့သိခံရတယ်လက်နဲ့ကြလို့သိရသေးရနော် ကဲမမျောလေးခေါင်းဝေရင်ကဘာသူ့ဟာသူနေတာပဲဒိုင်းတော့သူ့ဟာသူနေတာကျွန်တော်မမျောလေးလမ်းသွားရင်းနဲ့အကိုင်းကျိုးပြီးတာအပင်ကြီးတပင်အောင်သွားနေတော့အကိုင်းကျိုးကြလို့သေသွားတာအဲ့ဒါဘာကံလို့ခေါ်တယ်အပရာပရိယဝေရဏိယကံဒါအလေဆုံး၅ချက်နော်သူအလေဆုံး၅ချက်တော့ဖြစ်နေအပရာပရိယဝေရဏိယကံဒီတန်တရာတစ်ချောင်းလုံးတစ်ချောင်းလုံးမှာအကျိုးပေးလိမ့်မယ် တန်းစီပြီးအကျိုးပေးသလားဗျာလို့ပြီးတော့တန်းစီပြီးတော့အကျိုးမပေးခါတရံအကျိုးပေးတယ်ခါတရံအကျိုးမပေးသေးနော်ခါတရံမမျော်လင့်မဲ့တိုင်းနဲ့အကျိုးပေးသွားပြန်ပြီခါတရံဘဝတစ်ခါတရံတချို့တစ်ဘဝတည်းအကျိုးမပေးသို့တော့ဒီကံတွေရှိနေတယ်မိမိပြုလုပ်တတ်သောအာဟုသောကံတတ္တိတွေရှိနေတယ်ရှိပင်ရှင်ညာတော်လည်းပဲအကြောင်းမညင်ညွတ်သေးတဲ့ခါမှာ ကျိုးပေးခွင့်မရသေးဘူးဟုတ်ကဲ့လားအကြောင်းညင်ညွတ်တဲ့ခါမှာအကျိုးပေးတယ်အံဩဝဲကောင်းတဲ့ကံတရားတွေဒါကြောင့်အာကုသို့ကံတရားတရားဓမ္မတွေပျော်စရာလားကြောက်စရာလားကိုလည်းမလုံးနဲ့သူတစ်ပါးကိုလည်းလုံးရန်အာကုသို့လို့ဖို့မတိုက်တွန်းနဲ့အာမပေးနဲ့ အကုသို့ပြုတဲ့ပုဂ္ဂိုလ်တွေကိုလည်းမလုံနဲ့သူတစ်ပါးကိုလည်းအာမပေးနဲ့ကထိုက်တတ်တယ်နော်ဘယ်ရှင်မှာအကျိုးပေးမှလဲမေးရင်ဘဝတန်တရာတစ်လျှောက်လုံးမှာအကြောင်းညီညွတ်တိုင်းညီညွတ်တိုင်းပါဖြစ်မယ်အကျိုးပေးမယ်အဲ့ဒါလို့ကံနဲ့အကျိုးပေးကိုလေကြာကြာနာနာဂါကာနာနာသိရှိထားမယ်ဆိုဘုရားပြောတယ် ငါဘယ်ဟာတိတယ်လို့အာကုတုကံအကျိုးပေးကိုသိမယ်ဆိုဘယ်ပုဂ္ဂိုလ်မှအာကုတုကံလုပ်ရဲမှာမဟုတ်ဘူးနော်ငါဘယ်ဟာတိတယ်လို့ကံနဲ့အကျိုးပေးကိုသိမယ်ဆိုဘယ်ပုဂ္ဂိုလ်မှအာကုတုလုပ်ရဲမှာမဟုတ်တော့ဘူးဘာကြောင့်လဲကြောက်เสียကောင်းလုံးလို့ရင်နာเสียကောင်းလုံးလို့စိတ်ကလေးတစ်လုံးကိုမထိန်သိမ်းမိတဲ့တွေ့တာကြောင့်သို့တဲ့ကိုလည်းတတ်ဖြစ်သွား သူ့ဥစ္စာကိုလည်းခိုးဖြစ်သူတစ်ပါးသားမယားသားလင်ကိုလည်းပြက်မှားတယ်မုသားတွေလည်းသူတစ်ပါးပစ္စည်းရပစ္စည်းကြောင့်မုသားတွေသုံးတယ်နော်ဘယံတယံတန်ကယရဏသောမနှင်းကြိုက်တဲ့ဘိမကသောလောဇာရဲ့ရေမျိုးတွေကိုမူရေးစေဝါတွေကိုတောက်သုံးတယ်မိလျောခြင်းထိုအာဟုတုကံတရားတို့သည်ဆင်းရဲကြောင်းလားချမ်းသာကြောင်းလားထိုတို့ဆင်းရဲစေတတ်တဲ့အာဟုတုဖြစ်မဲ့ကံ လုံးမလုံးပါနဲ့နော်ကြည့်ကြည့်ကြည့်တကယ်လို့နဲ့ထပ်ပြီးတော့ပြောသေးတယ်ဘုရားကထိုးထိုးဇောခုနှစ်ကြိမ်မှဖြစ်နေအကုသိုလ်နဲ့ဇောတစ်ခုကိုတဲ့ဘဝတစ်ခုချိုးပေးမယ်နော်ဇောတကုတကုတဲ့ဒုတိယဇောတတ္တဇောတပိစမဆတ္တမတတ္တမဆိုရင်တဲ့ဒီ6ကြိမ်တို့ဒီဘဝ6ဘဝကြိုးပေးမယ်တဲ့ဆိုတတ္တမဒီဇောလေးတစ်ခုတည်းမှာနော်6ဘဝဆိုရင်6ကိုတသိန်းနဲ့မြောက်လိုက်စမ်းပါအောင်ရောက်ပြီတို့ 6သိန်းနော်ကဲငရဲပြီးမှဘဝပေါင်းဘယ်လောက်ခံရဒီဒီလောက်အချိန်မှာမြေတောင်တခတ်အတွင်းမှာဖြစ်ခဲ့တဲ့အကုသိုလ်စိတ်ရဲ့စိတ်တေကနာတစ်ခုအတွက်ခံစားရမှာငရဲဘဝမှာအဖန်ဖန်တတ်တဲ့ဘဝပေါ့ဒါကြောင့်ဒါလေငရဲပေကတေလုံသွားတဲ့ငရဲသူငရဲသားလူပေါင်းတသိန်းတေလို့ သုဂတိဘဝကိုတယောက်ဖြစ်ဖို့ခက်တယ်ဒါကိုပြောတာနော်ငရဲသူငရဲသားတို့တဏ္ဍာမှာအကုသို့ကံတတိကနှုံးမိုးနေတယ်မဟုတ်လားပြီးတော့သူတို့ရဲ့စိတ်ကိုကကုသို့အာယုံကိုမယူနိုင်ဘူးလေအမြဲတမ်းဆာလောင်မသိအော်နေရတဲ့ဘဝတချို့တချို့ပြိတ္တာကြီးတွေအယိုးစုပြိတ္တာကြီးအယိုးစုပြိတ္တာတွေဆိုတာခန္ဓာကိုယ်တစ်ကိုယ်လုံးမှာကြီး ဒီလိုခန္ဓာအသားမရှိခန္ဓာကြီးကမဲတူးနေတာမိလောင်ကြီးကြီးလို့မဲတူးပြီးတော့မျက်လုံးကြီးကလည်းဝင်းနေတယ်အဲ့ဒီမျက်လုံးထဲမှာဝင်ပြီးတော့ပုတ်တင်မျက်လုံးလိုကလည်းကအဲ့ဒါလိုဖြစ်တယ်ဒီအယူပေါ်မှာအရေးတင်ပြီးတော့ဘောတဲ့ပြည့်တဲ့ကိုကိုအတန်မြည်ပြီးတော့ပြည့်ရတယ်အင်းအင်းအင်းအင်းနဲ့ဒီလိုပေါ်ပြီးပြည့်နေရဘိုက်ကလေးကိုစမ်းကြည့်တောကိုတွေ့အောင် ဘာမှအစာမရှိကတ်နေတယ်6ကတ်ဘာဖြစ်လို့လဲမစားရလို့နော်ဘယ်အစာစာမှမစားရဘူးဘယ်ရေမှမတောက်ရဘူးကြည်စားတချို့တချို့ပြိတ္တာတွေဆိုရင်ကတ္တပဘုရားရှင်လက်ထက်တော်တုန်းကပြိတ္တာဖြစ်လာခဲ့တာယန္တနာသုံးပါးကိုစော်ကားလို့ ဂေါတမဖယားတိပြိတ္တာဖြစ်တော့မယ်ဖယားတဆူချာမှာနော်ဖယားတဆူချာနဲ့တဆူချာမှာပြိတ္တာပဲဥပမာလေးတစ်ခုဒီညံတော်ရှင်မြတ်သုံးပါမနေ့ခက်စောစောလေးကဆွမ်းခံချွတ်ဖို့ကြွလာဒိင္ကမြကန်းနဘေးလေးမှာခက်တခဏလေးကြီးအိုင်နာမှာရက်ဣဒ္ဓာကြီးတကောင်ကအင်းအင်းနဲ့အော်ပြီးငိုကြွေးတယ် အဲ့ဒါယန္တာမထေရီတပတ်ကတော့အိုးကြိတ်တာကြီးတင်ပါလို့အဲ့လောက်ထိအော်နေရတယ်လေရှင်ဘုရားတို့တပည့်တော်ဟာသူပရမမေးတယ်တင်ပါကြောင့်ဒီလောက်ထိဆင်းရဲနေရတယ်လေကတ္တပဘုရားရှင်လက်ထက်တော်တို့ကသာသနာတော်တန်ဃာတော်တွေကိုဆဲဆိုကြိမ်မောင်းခဲ့တန်ဃာတော်တွေကိုစွန့်နေပြိပင်ခဲ့တဲ့စွန့်မစားရအောင်ရေမတော့ရအောင် သူတစ်ပါးတွေလူတဲ့ဥစ္စာမလူရအောင်ပိတ်ပင်တယ်အဲ့ဒီအာကုသိုလ်ကံကြောင့်ကျွန်ုပ်တွေတိတ်တာဖြစ်ခဲ့ရတယ်ရေမတော့ရတဲ့တိတ်တာမစားမတော့ရတဲ့တိတ်တာတကူလို့မီးလောင်ပြီးနေရတဲ့တိတ်တာဟာဒါဆိုရင်ခတ်တဘဘဲကျင်လေအခုတည်းရေမတော့ရသေးဘူးလားမတော့ရသေးပါဘူးဗျာတရားဓမ္မတွေဒုက္ခဏတိဆာတာရေဆာတာနော်အဲ့မှာရေ2နာရီ3နာရီလောက်မတော့ရင်ရေဆာတယ်မဟုတ်လား ငါပြောဘလောက်ကလေးလေးပါကြည်စံသိမ့်မန်းကလေးဘဝတန်တရာကြီးရကြောက်เสียကောင်းတဲ့ဘဝထိုပြိတ္တန်ဤဒုက္ခရီပုံသားတို့ရဲ့ဘဝနော်ဖယသာသနာတော်နဲ့တွေ့ပါလေကနဲ့သာသနာတော်ကိုရှိကပ်ပြီးတော့ကုသိုလ်တွေမပွားများမိတဲ့တွေ့တာကြောင့်ဒုက္ခရောက်နေတယ်အဲ့တော့ယဟန္တာမထေရမြတ်သုံးပါးကကဲကဲကဲဒါဆိုခမည်းဒီနဗဇလိဟတာယဟန္တာသုံးပါးကသပိတ်နဲ့ရေအိုင်တွေကရေကို နာရီလောက်ခိုင်ရင်ထဲ့ရင်တပါးပြီးတပါးတို့အဲထက်ကြပါဇက်ထဲမှာကဲအဲ့ဒါညောင်းတော်သူဆွမ်းကံဖို့ရှင်ကရောက်သွားတော့ကဲပြိတ္တာကြီးတဲ့ရေတောက်တာဝပါလားတို့လည်းမောပြီဆွမ်းကံဖို့လည်းအချိန်ရောက်သွားပြီဘာပြောလဲဆိုပြိတ္တာကြီးကသစ္စာပြုပြရစီဘုရားအရှင်ဘုရားတို့လောင်းလိုက်တဲ့ရေသည်တပည့်တော်ရဲ့ပါဇက်ထဲကိုဒဇက်ကလေးလောက်ရောက်ခဲ့လို့ရှိရင် တပည့်တော်ပြိတ္တာဘောကကျွတ်လို့ရပါလို့ဖေဟာသစ္စာတော်ပြုသေးတာတစက်တော့မဝင်ဘူးတဲ့ဗျာယဟနာမထေမထက်တဲ့ကြီးကဗဇတ်တဲ့မရောက်ခင်မှာခန်းချောက်သွားအာကုသို့ကံတော့ဘာကံလဲပျော်စရာလားကြောက်စရာလားဒါကြောင့်ဘုန်းကြီးတို့ကတော့ကြောက်တယ်အားကြီးကြောက်တယ်အာကုသို့လုပ်တယ်အများကြီးကြောက်တယ်ဒါကြောင့်အာကုသို့ဖြစ်မဲ့လုပ်ခုလည်းမလုပ် အသက်နဲ့လဲသွားမယ်ဘယ်တော့မှအကုသို့အလုပ်ကိုမလုပ်နော်အဲကြောင့်ဘုန်းကြီးကပြောပြောနေတာနိုင်ငံရေးလည်းမဟုတ်တရားစစ်မှန်တဲ့တရားကိုဟောတယ်နိုင်ငံရေးအလုပ်လည်းမလုပ်ဘယ်အလုပ်မှဘုရားမကြိုက်တဲ့အလုပ်ကိုဘာလို့မှမလုပ်ဘာကြောင့်လဲကုသိုလ်ကံကောင်းထောက်ပံ့ထားလို့သာသနာမှာလူဖြစ်နေရတာဟုတ်တယ်နော် ရရှိထားသောကုသိုလ်ကိုအစင်းမြင့်တဲ့ကုသိုလ်ဖြစ်အောင်လာငါကြိုးစားမယ်အောက်ကြနောက်ကြအကုသိုလ်ဖြစ်မဲ့အလုပ်တွေငါမလုပ်ဘူးနော်အောက်တန်းကြတဲ့အလုပ်တွေကကိုယ်လည်းမလုပ်ဘူးနောင်လည်းမလုပ်တော့အသက်နဲ့လှဲပြီးတော့ကြိုးစားတော့မလုပ်ဘူးအကုသိုလ်ဖြစ်မဲ့လုပ်။ဘာကြောင့်လဲ။ကိုကဖရာသားတော်။နော်။မြတ်စွာဘုရားရှင်ရဲ့သားတော်ဖရာရဲ့အဆုံးမတဲ့နေရသီလသိက္ခာပုဒ်တွေမကြိုးမပေါက်မပြောက်မကြားတော့သီလကို ရှိအောင်ကြိုးစားရသီလတွေအနေငယ်လေးချွတ်ညက်ပြီးကျင့်ဒေသနာကြနော်ဘုရားရဲ့အဆုံးအမနဲ့နေရင်ယဟန်ဖြစ်ဖြစ်လူဖြစ်ဖြစ်ချမ်းသာတဲ့တရားဓမ္မတို့ဘုရားအဆုံးအမနဲ့မနေလို့သာဆင်းရဲကြနားလည်ပြီနော်ဟုတ်ပြီခဏလေးပြောမယ်ယဟန်တော်ရှင်မြတ်တရားတဏှာရီနှစ်နာရီလောက်ရေတိုက်ပြင်ညတော့ရေမတော့ခဲ့ရဘူးဆိုရင်ဒဇက်ကလေးတောင်မှဗဇက်ထဲကိုမဝင်ဘူးဆိုတာ တာမန်အာကုသိုလ်ကမဟုတ်ဘူးနော်ဟုတ်ကဲ့လားကြောက်เสียကောင်းတဲ့အကုသိုလ်ကံကြီးအဲ့ဒါအကြောင်းနဲ့ပတ်သက်ပြီးတနေ့ကျယဟန်တော်သုံးပါးကဘုရားကိုကြောက်တာဒါဆိုဘုရားကယဟန်တော်တဲ့ဟုတ်တယ်ဒီလိုသာသနာတော်ကြီးနဲ့နိစ္စပညာတော်လဲသာသနာတွေအတိမရှိမိစ္ဆာဒိဋ္ဌိတော်မူပြီးတော့ ရားမဲ့တရားမဲ့တန်ခါမဲ့နဲ့နေတဲ့ပုဂ္ဂိုလ်ကဒုညတ်တည်းဒီပြိတ္တာသုံးကောင်တို့သည်ဘယ်တော့ခါမှပြိတ္တာဝကျွတ်လွတ်မယ်ဆိုတာငါဘုရားမြင်တော်မမူဘူးကြည်လောသောကံကြီးအရိယာသူတော်ကောင်းတွေကိုပြမမိတဲ့အကုသိုလ်ကံတွေဟုတ်တယ်လားသီလဝါဒသံဃာတော်တွေကိုပြမမိတဲ့အကုသိုလ်ကံတွေနော်အဲ့တော့ထိုအကုသိုလ်ကံကြီးတွေကပျော်စရာလားကြောက်စရာလား ဒါကြောင့်ဘုန်းကြီးတို့တရားဓမ္မတွေကိုယ့်ရဲ့အမိဘညီကောင်မောင်နှမမိသားစုကိုသဘောထားပြီးပြောပါတယ်ထို့ထို့အကုသို့ဖြစ်မဲ့လို့တွေခုလည်းမလုပ်နဲ့နောင်လည်းမလုပ်ပါနဲ့အဖြစ်လို့တို့ကြောက်မဲ့ဖွယ်ကောင်းလုံးတို့ဘုရားရှင်ကသူ့ဉာဏ်နဲ့ကြည်တာနော်သူ့ဉာဏ်နဲ့ကြည်တာငါဘုရားမြင်တော်မမူဘူးတဲ့ဘယ်တော့မှကျွတ်တရားရမယ်ဆိုတာဣဒ္ဓဘကကျွတ်လွတ်မယ်ဆိုတာမြင်တော်မမူဘူးတဲ့ခြေစမ်းပါဦး အဲ့ဒါကြောင့်တခါတည်းပြောရတယ်ကိုယ်နဲ့နှိစက်တဲ့ပုံကိုယ်တွေကိုမင်းတို့တော့အကုသို့ဖြစ်မှလုပ်တယ်မလုပ်ကြနဲ့ကြည်လေတော့ကံကြီးပေါ့နော်တာမန်ကံလေးတွေဆိုရင်တော့ဖြည့်ဖြောက်လို့ရတာပေါ့ကြည်လေနဲ့အကုသို့ကံကြီးကိုတန်ခါကိုပြမတဲ့အကုသို့တန်ခါပိတကကံတို့နော်တန်ခါဖြစ်စည်းတဲ့ကံတို့ဘုရားယန္တာတိပြမတဲ့ကံဒီမာတုကပိတုကံလောဟိတုပါဒကတန်ခါပိတကံကြီးတွေပေါ့နော်ဂရုကံကြီးတွေ တန်ခါတစ်ပါးနဲ့တစ်ပါးမတက်အောင်တန်ခါတစ်ပါးနဲ့တစ်ပါးအစင်မပြေအောင်တွေခွဲတဲ့စကားလုံးတွေဒီကစကားဟိုပြောဟိုကစကားဒီလာပြောအဲ့ဒါလေတန်ခါအသိခွဲတဲ့စကားလုံးတွေစိတ်ဝံကွဲသွားပြီဆိုကိုကြောင့်စိတ်ဝံကွဲသွားပြီဆိုလို့ရှိကိုတန်ခါဖြစ်တဲ့ကံထိုက်သွားတတ်တယ်တန်တရာမှာအများကြီးခံရလိမ့်မယ်နော်ဒါကြောင့်အကုသို့အလုတ်ဆိုတာတရားဓမ္မတွေခုလေအလုတ်နဲ့ နောင်လဲကုသိုလ်ဖြစ်မဲ့အလုပ်ကိုခုလဲလုံးနောင်လဲလို့နားလည်ပြီနော်ဟုတ်ပြီဘုရားရှင်ကရန်တော်တဲ့ကံနဲ့အကျိုးပေးကိုကြာကြာနာနာခါခါနာနာသဘောပေါက်ပဲဆိုဘယ်တော့ပုဂ္ဂိုလ်မဆိုအကုသိုလ်ကိုလူရဲမှာမဟုတ်တော့ဘူးသင်တို့သည်သိအောင်လဲနာကြပါ သိအောင်လဲဟောပေးကြဒီတရားဓမ္မတွေတဏှာဖို့သိကောင်းတယ်ဒီတရားဓမ္မနဲ့ကိုယ့်ရဲ့မိသားစုတဲ့ခြားဝေးရတာတမျိုးသာသနာတော်အတွက်လည်းပဲပံ့ပိုးပြီးလူကိုတန်ဖို့စီစဉ်ရတာတမျိုးအလွန်တနာဖို့ကောင်းတဲ့တရားဓမ္မအဲ့ဒီထဲမှာစိတ်ထဲမှာစိတ်ထားမမှန်ပြီးတော့မကောင်းမှုအကုသိုလ်ပဲစိတ်ကိုမထိမ့်သိမ့်နိုင်တော့တိုင်းဆိုရင်သူ့အသက်ကိုတမ်းမိသွားမယ်သူ့စားခုံးမိမယ်ကောင်းတဲ့ကံကြီးကြီးပြမမိမယ်ဆိုရင်တော့ အလုံးလုံးကြောက်เสียကောင်းတယ်ဒါသိတဲ့ပုဂ္ဂိုလ်ချပြန်တော့မပြတ်မတော့မပြုတ်လို့တော့ဟုတ်တယ်လားအခုလိုတရားဓမ္မတွေဒီတရားတွေဘုရားဆုံးမတဲ့တရားလေးကိုနားထောင်ထားမယ်ဆိုရင်ဩအကုသကံကြီးကဒီလိုကိုကုသကံကတော့သူပြောเสียမလို့တော့ကုသကံလေးပဲမျက်တောင်တကဒီလက်ဖြောက်တရီမှာကုသစိတ်ပေါင်းကတိတသိဖြစ်တသိမကဖြစ် စိတ်တေကဏတစ်ခုကိုယူပြီးတော့ပြောမယ်ဆိုရင်ဇော9ချိန်ဖြစ်ပြန်ကုသိုလ်လေပထမဒီဘဝမှာအကျိုးပေးမယ်နော်တတမဇောကဒုတိယဘဝမှာချမ်းချမ်းသာသာတကတုကောင်းဆုံးဘဝအကျိုးပေးမယ်အလေသော၅ချက်ကြပြတတိယဘဝကနေပြီးတော့ဘဝတစ်ချောင်းလုံးမှာဘဝတစ်ခုမှာအကောင်းဆုံးအကောင်းဆုံးတွေကိုအကျိုးပေးသွားမယ်ဝိပဿနာတရားအတိတုဉာဏ်တို့သာရှိခဲ့မယ်ဆိုရင်တော့ဒါ ဒီဘဝမှာလည်းအရိယာမဖြစ်သေးဘူးဒုတိယဘဝမှာဖြစ်တယ်ဒုတိယဘဝမှာအရိယာမဖြစ်သေးဘူးဆိုတတိယဘဝကနေပြီးတော့ဘဝတစ်ခုခုမှာဆရာကောင်းသမတ်ကောင်းပြန်မိပြီးတော့ဒီကုသိုလ်မျိုးစေ့ကအကျိုးပြီးတော့မဟာသောတပ္ပဖြစ်မှသိကြပါတယ်ဒါမဲ့တခါတည်းရှိအကုသိုလ်ကအကျိုးပေးဖို့အတွက်စောင့်နေတယ်အဟောတိကဖြစ်ပုံလေးပြောမယ်နော်ည၈နာရီခွဲအချိန်မှာ အကုသိုလ်ကအကျိုးပေးဖို့စောင့်နေတယ်အချိန်စိလာပြီးအကျိုးပေးဖို့လေသို့တော်လည်းပဲဒီနေ့လို့ခုလိုတရားဓမ္မနဲ့တရားတွေအထုတရားတွေပွားများပြီးတရားတွေနာယူပြီးတော့ချင်းနိုင်ကိုးနိုင်ထိုးသွားပြီအကျိုးပေးပြင်မရတော့ကံတတိကအချိန်နဲ့နာရီနဲ့ရှိနေတာကိုနော်ဘုန်းကြီးတို့ဒီပရိသန်နေယူလိုက်တဲ့နေ့ကစပြီးတော့ဘယ်အချိန်မှဘယ်လိုအကုသိုလ်ကအကျိုးပေးမယ်ဘယ်ကုသိုလ်ကအကျိုးပေးမယ် ဘယ်လိုအကျိုးပေးမယ်ဘယ်လိုအကျိုးပေးအကုန်ပါပြီးသားတသက်လုံးနော်ကောင်းကျိုးတွေဆိုးကျိုးတွေဘယ်လိုပေးသွားမယ်ဘယ်လိုအနဲ့တွေ့ရမယ်ဘယ်လိုငိုရမယ်တောကဘယ်လိုဖြစ်ရမယ်တာခွဲမရခွဲလင်းခွဲဘယ်လိုတွဲရမယ်အကုန်ပါပြီးသားတခါရမတို့အကုန်ရှိပြီးသားအဲ့ဒီအရှင်စေတိုင်းစေတိုင်းဒီထိုကံကအကျိုးပေးနော်ကဲဒါဆိုလို့ရှိရင်တဲ့တကယ်လို့လူတယောက်တတ်ဖို့အတွက်စောင့်နေပြီပါဏာတိပါအတိတ်ကကံတရားအကုသိုလ်ကံပြုတော်ထားတော့ အကျိုးပေးဖို့တည်းရှိနေပဲအချိန်လွန်သွားပြီဆိုရင်ဟိုလူတတ်ခွင့်မရတော့စိတ်ပြောင်းလဲသွားပြီဒါအစိညာတော့သူကဒါဆိုရင်9နိုင်ကြော်လိုက်ပြီဆိုရင်အကျိုးပေးလို့မရတဲ့အတွက်ထိုကံကိုဘာကံလို့ခေါ်တယ်အဟောတိကံအကျိုးမပေးဘူးဥဒုကလွန်မိုးထားလို့ကုသိုလ်အလုံးနဲ့အမြဲတမ်းနေလို့တရားမှတ်နေတယ်တရားအားထုတ်နေတယ်တနည်းအားဖြင့်ဒါနကုသိုလ်ကောင်းတယ်ပြုလုပ်နေတယ် ရှင်ပြုရဟန်းကသိက္ခာတဲ့ကုသိုလ်ကောင်းမှုတွေပြုလုပ်နေတယ်ထို့ရှိမှအာကုသိုလ်တွေအကျိုးပေးမှအာကုသိုလ်ကံတွေအကျိုးပေးကမရဘူးနော်ဘာဖြစ်လို့တော့မေးရင်ကုသိုလ်အာကောင်းနေလို့နော်ဒါဆိုရင်အာကုသိုလ်လည်းထုံနေပြူသွားကုသိုလ်လည်းထုံနေပြူသွားတခါတည်းအာကုသိုလ်သိပြီးလုပ်နေတယ်အာကုသိုလ်အလုပ်တွေအများတန်းလုပ်နေတယ်ကုသိုလ်ကအကျိုးပေးဖို့အတွက်စောင့်နေတယ်အချိန်နဲ့နိုင်နေတယ် ဒါအကုသိုလ်တွေမြန်မြန်ကြိုးစားနေတဲ့ပုဂ္ဂိုလ်အကုသိုလ်လို့လုပ်တဲ့ပုဂ္ဂိုလ်ကကုသိုလ်ကောင်းမှုကအကျိုးမပေးတော့ပါပဲနဲ့အဟောတိကံဖြစ်သွားချင်ဒါကံနဲ့အကျိုးပေးကိုနားလည်ဖို့လိုတယ်ဘိန်းတော်ဗုဒ္ဓဘာသာဆိုတာကကံနဲ့အကျိုးပေးကိုကြကြနာနာဂဂနာနာနားလည်ထားရဒါဗုဒ္ဓဘာသာပဲအဲ့လိုကံနဲ့အကျိုးပေးကိုကြကြနာနာနားလည်ပြီဆိုရင်ကံနဲ့အကျိုးပေးမှာဉာဏ်နဲ့အကျိုးပေးနော်ကာမတရသမာဓိဋ္ဌိဉာဏ်မှာ သစ္စာနုရောမိကဉာဏ်သစ္စာတရားကိုသိရှိနိုင်သောဉာဏ်ကြပြန်တော့ဗုဒ္ဓဘာသာထဲမှာထက်တန်းကြတဲ့ဗုဒ္ဓဘာသာလို့ခေါ်တယ်မူလတန်ဗုဒ္ဓဘာသာ အလေတန်ဗုဒ္ဓဘာသာအထက်တန်ဗုဒ္ဓဘာသာသုံးမျိုးရှိတယ်မူလတန်ဗုဒ္ဓဘာသာဆိုသူများကြောင်းသွားသွားတယ်သူများလာလာတယ်သူများရှိကိုရှိကိုတယ်ဘာအာယုံပြရမှမသိဒါမူလတန်ဗုဒ္ဓဘာသာနော်ဆောင်းလဲကြလို့ချင်းသွားပို့လိုက်တာပဲစေတနာကုမပါဘူး များပို့လို့ပို့ရတာတာဝန်ရှိလို့သာလုပ်ရတာစေနာမရှိဘူးဒါမူလတန်ဗုဒ္ဓဘာသာလို့ခေါ်အလယ်တန်းဗုဒ္ဓဘာသာဆိုတာကုသိုလ်လုပ်ရင်ကုသိုလ်ဖြစ်တယ်အကုသိုလ်လုပ်ရင်အကုသိုလ်ဖြစ်တယ်အဲ့ဒါလို့နားလည်တဲ့ပုဂ္ဂိုလ်ကြတော့အလယ်တန်းဗုဒ္ဓဘာသာဒါအကုသိုလ်ဒါကုသိုလ်အကုသိုလ်ဖြစ်မဲ့လုပ်ပြီးကိုဒီနေ့ဒီနေ့ဖြစ်တယ်ကုသိုလ်လုပ်တဲ့အလုပ်ကိုတတိထားဖြစ်တယ်မဖြစ်အဲ့ဒါအလေတံဗုဒ္ဓဘာသာ အထက်တန်းဗုဒ္ဓဘာသာဆိုတာကတော့ခုလိုတရားတွေနာလာတယ်တရားတွေကျင့်လာတယ်တရားတွေနှလုံးသွင်းလာတော့ရုပ်တရားကိုသိလာတယ်နံတရားတွေသိလာတယ်ဩခန္ဓာကိုယ်ကြီးကဒုက္ခသစ္စာပဲဘယ်ခန္ဓာမဲ့လောလောဟိုလူတွေဘလောက်ပဲများများနော်လူဘုံနေရာ300ရောက်နေရှိနေပြီစီ1000ရှိနေပြီစီခန္ဓာကငါပါတယ်ပါ ပရိသတ်ဘယ်လောက်များများခန္ဓာ၅ပါးတဲ့နော်ဒုက္ခန္ဓာလည်းခန္ဓာ၅ပါးကအကုခန္ဓာ၅ပါးတဲ့အဲ့ဒီခန္ဓာ၅ပါးကိုအကျဉ်းချုပ်ရင်ဘာနဲ့ဘာသာရှိယုတ်တရားနံတရားတရှိထိုယုတ်တရားနံတရားကိုညံနဲ့ဖောက်ပြိမိကြည့်လိုက်တဲ့ကဖြစ်ပြီးပစ္စည်းတဲ့ဒုက္ခသစ္စာစက္ကန့်နဲ့ဖြစ်ပြီးပစ္စည်းတဲ့အနေစာဖြစ်ပြီးပစ္စည်းတဲ့ဒုက္ခဖြစ်ပြီးပစ္စည်းတဲ့အနတ္တဟောမမြဲတဲ့ခန္ဓာကြီးသာရှိ ဩဆင်းရဲတဲ့ခန္ဓာကိုအစိုးမရတဲ့ခန္ဓာကြီးပါလားလို့သိနော်အဲ့ဒါလို့မမြဲဆင်းရဲအနေအစိုးမရတဲ့သဘောလို့လက္ခဏာသုံးပါးကိုသိရင်တာဖြစ်ချင်းဖြစ်ချင်းဒုက္ခသစ္စာကိုပိုင်းခြားသိတာပဲဒုက္ခသစ္စာကိုသိပြီဆိုရင်အပယ်လေးပုံရောက်စေတတ်တဲ့သမုဒယသစ္စာကိုမကြိုးစားဖြစ်တော့မကြိုးစားဖြစ်တော့မေကဘာဝနာတတိတို့ဖြင့်အဖမတတ်တဲ့ခဏခဏပွားများလာမယ်ကျင့်သုံးလာမယ်ပွားများအားထုတ်လာမယ် ဘာဖြစ်ဖို့និရောဓသစ္စာကိုပေါ်ဖို့အပေတကပိတ်ကိုပိတ်ရမယ်ကအပေတကပိတ်တဲ့အတိတုညာလို့ရကိုရစေရမယ်အဲ့ဒါကအထက်တန်းဗုဒ္ဓဘာသာလို့ခေါ်တယ်နားလည်ပြီနော်ဒါဆိုရင်ဘုန်းကြီးတို့တရားဓမ္မတွေသိလဲကိုယ်သဘောပေါက်တယ်ပေါ့ငါသည်မူလတန်းဗုဒ္ဓဘာသာလားသို့မဟုတ်အလယ်တန်းဗုဒ္ဓဘာသာလားသို့ဒီမဟုတ်အထက်တန်းဗုဒ္ဓဘာသာလား သစ္စာနုလောမိကဉာဏ်ကိန်းတဲ့ပုဂ္ဂိုလ်သည်ထထံဗုဒ္ဓပါသစ္စာ၄ပါးကိုသိလာသစ္စာနဲ့လျော်ကန်သောဉာဏ်ကလေးတွေဖြစ်လာနော်ဒါကိုပိုင်ဒါဘုံဆိုင်သိလာတယ်မိမိဘုံဆိုင်တဲ့ကကိုပိုင်အဖြစ်နဲ့ထုတ်နှုတ်ပြီးယူဖို့တတ်လာအဲ့ဒါဒီဘာတဲ့လဲသစ္စာနုလောမိကဉာဏ်အရိယာသူတော်ကောင်းတက်ကလေးတွေနှလုံးသားထဲမှာကိန်းလာတဲ့ပုဂ္ဂိုလ် ဒီပုဂ္ဂိုလ်ဒီမြန်မကြခင်မှာအရိယာနယ်ပယ်တဲ့ကိုရောက်သွားလိမ့်မယ်။ဘာဖြစ်လို့ဒီလိုဖြစ်လာသလဲလို့မေးတော့ဘုရားရှင်ဟောတဲ့သုတ္တန်ပြန်ရန်တို့မိကောင်းဆွေကောင်းကိုမိဝဲခွင့်ရတဲ့ပုဂ္ဂိုလ်ဒီကလျာဏမိတ်တသာမရာဒီသောမိတ်ဆွေကောင်းကိုမိဝဲခွင့်ရတဲ့ပုဂ္ဂိုလ်ဒီတို့မိတ်ဆွေကိုမိပြီးတော့ဒါနကုသိုလ်ကောင်းမှုတွေသူနဲ့တူတော်ကုသိုလ်ကောင်းမှုကိုပြုလုပ်ခွင့်ရလိမ့်မယ်။ ထိုပုဂ္ဂိုလ်အကြောင်းရင်းခံပြီးတော့သီလကုသိုလ်ကောင်းမှုကိုစောင့်ကြောဝင်ရလာလိမ့်မယ်ထိုပုဂ္ဂိုလ်အကြောင်းရင်းခံပြီးတော့တရားစကားနေဝင်လာကြလိမ့်မယ်တရားတွေအထောကြလိမ့်မယ်အဲ့ဒါဘသူကိုမိလို့လဲမိရင်ကလျာဏမိတ်တသံပတမိကောင်းဆွေကောင်းကိုမိဝဲခွင့်ရလို့ဒီကနေ့ဘိန်းတို့ဒီကကောပကအဖွဲကဥဆောင်ပြီးတော့နေဦးအကျိုး ခုနပူဇော်ပွဲနဲ့တော့တွဲပြီးတော့တရားအလှူပွဲရလည်းပဲတရားဓမ္မတွေဥဆောင်ပြီးတော့အားလုံးတရားဓမ္မတွေလုပ်ကြအဲ့ဒါမှခဏလေးကြော်ကြရတဲ့ကာအလှူတွေယာနာဒါနာလို့ခေါ်တယ်ယာနာတော့ဒုက္ခတော့ဟောတိရင်လူတဲ့ပုဂ္ဂိုလ်ချမ်းသာခြင်းကိုလူတန်းတာရောက်တယ်တဲ့နော်ရင်လူတဲ့ပုဂ္ဂိုလ်ဟာချမ်းသာခြင်းကိုလူတန်းတာရောက်တယ်တဲ့တရားနာတဲ့ပုဂ္ဂိုလ်တွေချမ်းတရားနာလို့ရအောင်အသွားပြန်စီမံပေးကြတဲ့ အာလူဝိုင်းဝိုင်းဝါပြီးဝေယဝိစာတွေပြုလုပ်တတ်ကြတယ်အဲ့ဒါဟာဘာကိုအကြောင်းရင်းခံလို့မိတ်ဆွေကောင်းဒီမှန်နေတဲ့ဒီနေရာတွေဟောဒီတရားအလူပဲဖြစ်မြောက်ပဲစီမံတဲ့ပုံကိုယ်တွေအကြောင်းရင်းခံပြီးတော့မြို့သူမြို့သားတွေရက်ွက်သူရက်ွက်သားတွေမြို့သူမြို့သားတွေဘာဖြစ်နေရနေ့စဉ်နေ့တိုင်းကုသိုလ်တွေဖြစ်နေတယ်မြတ်စွာဘုရားရှင်အဆုံးအမတရားတော်မြတ်ကိုနာယူမသားကိုရနေတယ်ဟုတ်ကဲ့လား အရာစာကြည်သောအရိယသူတော်ကောင်းများဟောပေါ်ညွန်ပြသောတရားတော်မြတ်တို့ကိုနာယူခွင့်ရနေတဲ့သုံးသက်ခွင့်ရနေတဲ့ဆင်ញံခွင့်ရနေတဲ့ထိုစေတနာတရားတရားတို့သည်ဘိန်းတို့တရားဓမ္မမြတ်အတွက်ဘယ်ကိုရောက်စေတတ်တယ်မညာဖုန်ညာကိုဟုတ်ကဲ့လားလူရင်းပြောရင်ဘာတကပိစေတတ်တဲ့ကုသိုလ်တွေဒီစေတနာကဟုတ်တယ်နော် စေတနာဘိကမ္မဝရာတိမဟုတ်လားကမ္မဝရာမိမဟုတ်လားစေတနာကိုကံလို့ခေါ်တယ်ဘာလို့ကုသိုလ်ပြုလို့ခြင်းနဲ့ဟာရောက်ရီလာပြန်တော့ဘာဥဒ္ဒရာတဲ့တဲ့ဘွဲခြားပွေးထားတာပစ္စည်းဥစားတွေမှာထုံထုံပြီးတော့တန်ဃာတော်အရှင်မြတ်ကြီးသာသနာအကျိုးပြုလုပ်ငန်းအတွက်ဘာလေးလုပ်လိုက်မယ်ဟဲ့ဘာလေးတို့ကုသိုလ်ပြုလို့ပြုလို့ပြုလို့လိုက်မယ်ဟဲ့ဟောမြန်မြန်မတက်နဲ့ဆုံးသောရှိတာမိမိတို့တန်တန်တဲ့မှာခြားပွေးထားတဲ့ပစ္စည်းဥစားထုံထုံပြီးတော့သာသနာတော်ပရိယတ္တိသာသနာပฏิပတ်တိသာသနာတော်အတွက်မြုပ်နှံတယ် ထိုစေတနာလေးတို့သည်ဒါနာကုသိုလ်လည်းဖြစ်ပြန်တယ်သီလတရားတွေလည်းစောင့်တင်းခွင့်ရသွားတရားတွေနာပြီးတရားတွေသုံးသက်စဉ်ပွားများအားထုတ်ခွင့်မရနိုင်ဘူးလားအဲ့ဒါသည်ဘာကိုအကြောင်းရင်းခံပြီးတော့မိတ်ကောင်းဆွေကောင်းတွေဟုတ်ကဲ့လားကုသိုလ်ဖြစ်အောင်စီမံပေးတဲ့ပုံကိုယ်တွေဘာလို့ခေါ်တယ်မိတ်ကောင်းဆွေကောင်းတွေထိုမိတ်ဆွေကောင်းတို့သည်တရားဓမ္မတွေပေါ်မှာကောင်းကျိုးကို လိုလားလို့စီစဉ်တာ ဆိုးကျိုးပဲတော့မှမလုပ်ဘူးဟုတ်ကဲ့လားအကျိုးကိုလိုလားတဲ့ပုဂ္ဂိုလ်ကိုမိကောင်းဆွေကောင်းခေါ်တယ်မို့လားအဲ့တော့ထို့အတူပဲတဲ့ဘုရားကသူကလဏမိတ္တသံဗန္ဒာနဲ့တကွမိတ္တတုတ်ကိုတွဲပဲပြီးတော့ရန်တော်တဲ့သင်တို့တဏ္ဍာထဲမှာကိုယ့်ရဲ့ဇကားကိုနားထောင်တယ်နော်ဘုရားရှင်ကတော့ယဟန်တန်ကတော့မြတ်တို့ကိုလေရန်တော်တဲ့သင်တို့ကိုရင်းနေတဲ့ကြွန့်ကျင်တယ် ကျေးဇူးများတယ်ဆိုတဲ့ပုဂ္ဂိုလ်ကိုယ်စကားကိုနားထောင်မယ်ကိုနဲ့ရင်းနှီးချက်ကြောဝင်တဲ့ပုဂ္ဂိုလ်တွေကိုသင်တို့သည်တစ္ဆာတရားတွေဟောပေးတာဟောပါတရားတွေဟောပေးရမယ်နားလဲတယ်နော်သင်တို့ကအကြောင်းရင်းခံပြီးတော့ဒီဒီဃာဓမ္မတွေဟာမတိတာတွေကိုတိလာနိုင်မယ်သိပြီးတဲ့တရားတွေမြန်မြန်ဘုဟုတ္တတွေအများကြီးရလာလိမ့်မယ် မကြားဘူးတဲ့တရားတွေကြားခွင့်ရလာမယ်ကြားဘူးတဲ့ထပ်တဲ့ကြားဖို့စိတ်ထဲမှာကြည်လင်လာတယ်ယုံမတန်တရားတွေကင်းလာတယ်အယူတွေဖြောင့်မတ်လာတယ်စိတ်တွေကြည်လင်တတ်ချင်းလာတယ်တရားနာရတဲ့အကျိုး၅ပါးကိုဖြစ်လာလိမ့်မယ်အတုတံသုဏ္ဏတေသုတံပရိယောတပတိဒိဋ္ဌိဥသောကရောတိကိင်္ဂဝိတရတိပတ္တစိတ်တပတိတတိဆိုတဲ့ဒေသနာတော်အတိုင်းအကျိုးတရားတွေဖြစ်ပေါ်လာခြင်းကြောင့်ထိုအကျိုးတရားတို့သည်ဘယ်ကိုကျေးဇူးပြုလိမ့်မယ် နံပါတ်1ဒုက္ခသစ္စာကို ပိုင်းခြားသိစေတတ်တဲ့အကျိုးများလာပြီနားလည်ပြီနော်ပြန်ပြောဘာကိုမိဝဲခွင့်ရလို့မိတ်ဆွေကောင်းပြန်ပြောပါမိကောင်းဆွေကောင်းကိုမိဝဲပါဘုန်းကြီးတို့တန်ဃာတော်အရှင်မြတ်တွေကိုလည်းပဲဘုရားကရန်တော်သင်တို့မိတ်ဆွေကောင်းကိုမိဝဲကိုထက်တီလာတာနေတယ် ကိုယ့်တဲ့သမာဓိသာတဲ့ကိုယ့်တဲ့ပညာသာတဲ့ပုဂ္ဂိုလ်နော်ကိုယ့်တဲ့အကျင့်စရဏအားကြီးတဲ့ပုဂ္ဂိုလ်ကိုယ့်တဲ့ဝရိယအားကောင်းတဲ့ပုဂ္ဂိုလ်ကိုယ့်တဲ့သရတရားအားကြီးတဲ့ပုဂ္ဂိုလ်ကိုယ့်တဲ့ပညာအားကြီးတဲ့ပုဂ္ဂိုလ်ထိုပုဂ္ဂိုလ်တို့ကိုသင်တို့ရှင်းကပ်သည် ရှိတော်မရသေးသောသီလသမာဓိပညာတွေရလာလိမ့်မယ်ရပြီးတော့သီလသမာဓိပညာတွေတိုးပွားလာလိမ့်မယ်အမြဲတမ်းအကျိတ်ကတည်ရှိလာလိမ့်မယ် မဖြစ်သေးတဲ့အကုသိုလ်ကိုမဖြစ်တော့ဘူးဖြစ်ပြီးတဲ့အကုသိုလ်တရားကိုပယ်စွန့်လာလိမ့်မယ်ကွယ်တို့သမ္မပဒံတရား၄ပါးတို့ဖြင့်ပြည့်စုံလာလိမ့်မယ်ရလဲတယ်နော်ဒါဆိုရင်ဘုန်းကြီးတို့ရောတရားဓမ္မတွေဘာကိုပေါင်းရမလဲအပေါင်းမှန်ဖို့လိုတယ်နော်အပေါင်းမှန်လျင်နိဗ္ဗာန်ဝင်ပြန်ပြောပါတယ်အပေါင်းမှာက ပယ်ကြအပေါင်းမားကမကောင်းတဲ့ပုဂ္ဂိုလ်တွေဘယ်တော့မပေါင်းနဲ့အကုသိုလ်ဖြစ်မဲ့လုပ်တဲ့ပုဂ္ဂိုလ်တွေဘယ်တော့မှအပေါင်းမပေါင်းမပေါင်းနဲ့သူတဲ့တတ်တဲ့ပုဂ္ဂိုလ်မပေါင်းနဲ့သူစားခိုးတဲ့ပုဂ္ဂိုလ်မပေါင်းနဲ့သူတစ်ပါးသားမြတ်တဲ့ပြင်းမတဲ့ပုဂ္ဂိုလ်တွေအပေါင်းမပေါင်းနဲ့မုဒ္ဒသုံးတဲ့ပုဂ္ဂိုလ်တွေမပေါင်းနဲ့အရစ်တောက်တဲ့ပုဂ္ဂိုလ်တွေကို အပေါင်းဖို့မလုပ်နဲ့အပေါင်းဖို့အကုသိုလ်လုပ်တဲ့ပုဂ္ဂိုလ်တွေကိုအပေါင်းဖို့မလုပ်ဘူးဆိုရင်ကိုက မိကောင်းဆွေကနဲ့ပေါင်းတဲ့ထိုပုဂ္ဂိုလ်ရဲ့ဘဝသည်သူကတိဘဝမှနိဗ္ဗာန်စီကိုအကျိုးပေးမယ်တဲ့ထိုမိကောင်းဆွေကောင်းကိုပေါင်းသိမ့်ဝင်ရတဲ့ပုဂ္ဂိုလ်သည်နံပါတ်တဲ့ဘာသစ္စာပိုင်းခြားသိလာမယ်တဲ့ဒုက္ခသစ္စာဟုတ်တယ်လားဘာသစ္စာပိုင်းခြားသိလာမယ်သူပုဂ္ဂိုလ်ကဘာစကားကြီးအမြဲတမ်းတွန်းလာလိမ့်မယ်သစ္စာတရားတွေဟောပေးလိမ့်ချင်းကတဲ့ပုဂ္ဂိုလ်တွေကလေ မိမိရှိခဲ့တဲ့ပုံကိုယ်တွေကအမှန်တရားကိုတကယ်အလိုရှိနေတဲ့တွေ့တာအပေတကပိတ်လို့တဲ့ဆန္ဒရှိခြင်းကြောင့်ခန္ဓာ၅ပါးကိုဘာသက်စာမြောင်ပြောလိမ့်မယ်။ဘာသက်စာကိုပယ်ဖို့အတွက်ဘာသက်စာပွားခိုင်းလိမ့်မယ်။ဒီကနေ့ဘိန်းတို့တရားဓမ္မတွေတဏ္ဍာထဲမှာမေဃသစ္စာဆိုတာသီလမေခင်တမာတိမေခင်ပညာမေခင်ဟုတ်ကဲ့လားသီလတရားတွေကိုယ့်ရဲ့တဏ္ဍာမှာမရှိနေဘူးလား စောင့်ချောက်ထားပြီးပြီသီလဆိုတာစောင့်ချောက်ခြင်းသဘောတမာတိဆိုတာကလေ့ကျင့်မှုသဘောကျင့်ရတမာတိတည်ဖို့အတွက်ကိုယ်မူရကိုတတိနဲ့ထေနှုတ်မူရကိုတတိနဲ့ထေစိတ်မူရကိုတတိနဲ့ထိနေရာတိုင်းမှာထိုင်တတိထားတတိသွားတတိလာတတိစာတတိတောက်တိပြောတတိနော်ပြောတိုင်းပြောပြုရှိတွင်ဉာဏ်ဖြင့်ရှင်ဆိုတဲ့ ပြောတော့မယ်ဆိုသတိနဲ့ထိပြုတော့မယ်သတိနဲ့ထိအကုသို့မပေါ်ရအောင်နော်အကုသို့ကာယကံတွေမဖြစ်အောင်အကုသို့ဝစီကံတွေမဖြစ်အောင်အကုသို့မနောကံမဖြစ်အောင်မလုပ်ရမယ်ချိန်သိရမယ်ချိန်သိရမယ်အဲ့ဒီတော့ဘုန်းကြီးတို့ဒီဘုရားရှင်တဲ့တကောကရှေ့ရှေ့ယဟန္တာအရိယာသူတော်ကောင်းကြီးတို့ဒီတရားဓမ္မတွေ မကောင်းတာကိုလမ်းညွှန်မှာလားကောင်းတာကိုလမ်းညွှန်တာလားတရားဓမ္မဒီရဲ့စိတ်ပိုင်းထိုင်မှာတခါတည်းပုထုဇဉ်တဘာဝစိတ်ရိုင်းတွေဝင်တယ်မို့လားလောဘဒေါသမောဟတွေလေထိုလောဘဒေါသမောဟတွေဝင်လာခဲ့သည်ရှိသောတန်ဃာတော်တွေကဘုရားရဲ့အဆုံးအမကိုယူဆောင်ပြီးတန်ဃာတော်တွေကတရားဓမ္မတို့ဒီလောဘဟာပစ္စုပန်မှာလည်းမကောင်းတန်ဃာမှာလည်းမကောင်းဘူးဒီဒေါသတွေပစ္စုပန်မှာလည်းမကောင်းကျိုးပေးမယ်တန်ဃာမကောင်းကျိုးဖြစ်စေတတ်တယ် ဒီလောဘဒေါသမောဟတရားတွေအာကုသို့ဖြစ်စီတတ်တဲ့အကုသို့ဖြစ်တဲ့စိတ်တွေမပေါင်းနဲ့နော်ဟုတ်ကဲ့လားအာကုသို့ဖြစ်စီတတ်တဲ့အကုသို့နဲ့ပေါင်းမိလို့ရှိရင်ငရေကိုတော့၎င်းတိတ်တာကိုတော့၎င်းတိတ်တာအသူတကယ်ကို၎င်းမရောက်ရဘူးလားအပယ်လေးပုံမရောက်ရဘူးလားအာကုသို့ကံတရားကအပယ်လေးပုံရောက်စီတတ်တယ်အပယ်လေးပုံရောက်စီတတ်တဲ့အာကုသို့ကံတရားနဲ့ပတ်သက်ပြီးတော့မတက်တွန်းကောင်းရမ်းဆိုတာ နားလည်ပြီနော်တရားဓမ္မတွေစိတ်ဆင်းရဲကိုယ်ဆင်းရဲဖြစ်အောင်မတိုက်တွန်းကောင်းဘူးမပြောကောင်းဘူးစိတ်ချမ်းသာကိုယ်ချမ်းသာဖြစ်အောင်တရားစကားလေးနဲ့ပဲဒါနကိုယ်သို့ကောင်းမှုတွေဘယ်လိုပြုကြရအောင်သီလကိုယ်သို့ကောင်းဘယ်လိုဆောင်ထင်းကြရအောင်သမထဘာဝနာဝိပဿနာဘာဝနာတွေဘယ်လိုပွားများကြရအောင်အဲဒါလိုကိုယ်သို့ဘက်ကိုတရားဓမ္မတွေရိုင်းပြီးပြုပြင်သွားမယ်ဆိုရင်ထိုပုဂ္ဂိုလ်ကိုအကြောင်းရင်းခံပြီးတော့မိကိုခွင့်ရတဲ့တွေ့တာတရားဓမ္မတွေဘသူနဲ့ပေါင်းဖြစ် မိကောင်းဆွေကောင်းဟုတ်တယ်လားအဲ့ဒီကလဏမိတ်တသမ္ပတာကိုပေါင်းသိမ့်ခွင့်ရတဲ့ပုဂ္ဂိုလ်ဒီမရသေးတော့သီလတွေရလာမယ်ဟုတ်တယ်လားမသိမရသေးတဲ့သီလတွေရလာမယ်မပြသေးတဲ့တမာတိတွေဖြစ်လာမယ်မသိသေးတဲ့အတိရုဉာဏ်တွေကိုရလာလိမ့်မယ်ဘာဖြစ်လို့လဲအပေါင်းမှန်လို့ရှင်ဟောရှင်ရလားဘာမှန်လို့အေးဒီနေ့ ုန်းကြီးတို့ဆရာတော်တန်ခါတော်အရှင်မြတ်ဒီကြောင်းရင်ခံပြီးတော့ကုသိုလ်ဒီမတိုးပွားနေဘူးလားဒီစံဟိုတို့ရလဲပရိသေစာတင်တဲ့ဆရာတော်ကြီးဦးဆောင်ကြောင်းရင်ခံပြီးတော့တပည့်သာဝကတွေတပည့်တန်ခါတော်တွေဒီပင်ဒီပင်အကြောင်းတွေမှာရှိတဲ့ဆရာတော်တန်ခါတော်တွေနော်ထို့ထို့ဆရာတော်တန်ခါတော်တွေအကြောင်းရင်ခံပြီးတော့ဒကာဓမ္မတွေဘာဖြစ်နေကြလဲ ကုသိုလ်ကောင်းမှုတွေအမြဲတမ်းဖြစ်ခွင့်ရနေတဲ့ဒါဒီသူတို့ဆရာတော်ကြီးတွေကဘယ်လိုပုံကိုလဲမိတ်ဆွေကောင်းဘုရင်တို့အတွက်တရားဓမ္မတွေအတွက်ဘာကောင်းလဲအဲအဲ့ဒီမိတ်ကောင်းဆွေကောင်းကိုမှီးပြီးတော့ထိုမိတ်ဆွေကောင်းဆရာတော်တန်ခါတော်အကြောင်းရင်းခံပြီးတော့ကုသိုလ်ကောင်းမှုတွေထာဝရတိုးပွားနိုင်အောင်ကြိုးစားနိုင်ကြပါစေလို့မေတ္တာဖို့ရေကံလက်အုပ်ချီ ဩဇာယောမဇဏတတ္တမပฏิပတ်တိသဣဒာကာလံဒုက္ခယံတုပါဠိတုဇိနာသာသနံပฏิပတိပฏิပတ်တုဆိုသောတတ္တမင်းစာသူတော်ကောင်းတရားတို့သာလျင်ဩဇာကြိုးစားအတုလျက်ရှိကြပါပေကုန်သောရေမာဇဏအကျယံရှင်လုံးအလုံးကုန်သောတရားဓမ္မပုံသူတော်ကောင်းတို့သည်ဒုက္ခယံတုကျမ်းမာခြင်းချမ်းသာခြင်းရှိကြကုန်သည်ဝံတို့ဖြစ်ကြပါစေုံတည်း ဣဒာကာလရှိမြင့်စွာသောကာလပတ်လုံးဇိနာသာသနာမြတ်စွာဘုရားရှင်45ဝါကာလပတ်လုံးထူထောင်တော်မူခဲ့တဲ့ပရိယတ္တိတတ္တမသာသနာပฏิပတ်တိတတ္တမသာနာပရိဝိဒတတ္တမသာနာပြုတတ္တမသုံးပြသာသနာတော်မြတ်ကြီးကိုပါဠိတို့စောင့်ချောက်နိုင်ကြပါစေုံတည်းပါဠိတို့ကိုနဲ့အသက်မငဲ့ွက်ပဲသာသနာတော်အကျိုးကိုအများကြီးကိုယ်၍ ကောင်းစွာမသွေစောင့်ရှောက်နိုင်ကြပါစေကုန်သတည်း